ဝိပဿနာဝိကအထူးကချင်းညာတော့ဖြင့်ပဿနာကရှုတဲ့ညာဝိပဿနာရှုတော့ချင်းညာဆိုတာဘာလဲဆိုတော့ချင်းအနေဆအချင်းညာဒုက္ခအချင်းညာအနတ္တအချင်းညာချင်းတွေပါရင်၃ပါးခြေအပြင်တော့9ပါးလည်းရှိ10ပါးလည်းရှိ40လည်းရှိအဲဒီမှာဒီနေ့ အနေစာချင်းရာတနေ့ကပြောပြီးဖြစ်တိုင်းဖြစ်တိုင်းတရားတွေကိုလိုက်ပြီးရှုမှတ်နေတဲ့သမာဓိညာအာပြည့်ပြီးရင့်တာလာတဲ့အခါမှာရတဲ့အာယုန်မစိတ်နေတာမစရာအာယုန်တွေပေါ်တိုင်းပေါ်တိုင်းမစိတ်တွေကလည်းလည်းများများရှုနိုင်မှန်းတယ်မှာရတဲ့အာယုန်တွေဖြစ်ပြနေတာများတော့အတိတွေကလည်း ဉာဏ်လာတဲ့ခါကျတော့အဲဒီဖြစ်ဖြစ်တဲ့တရားတွေကိုသိရဖြစ်ပြီးဒုက္ခသိဒုက္ခတွေသိရတာမမြဲဘူးလို့သိအနေစအချင်းရာအချင်းရှုတာအဲဖြစ်မှုပြမှုထင်ရှားပြီးတော့သိတဲ့အခါမှာဖြစ်မှုပြမှုကနှိမ့်ဆက်နေတဲ့သဘောဥဒိယဗျာပฏิပိလနာထေနဒုက္ခဥဒိယဗျာဥဒိယကဖြစ်ခြင်း ဝေရကပြည့်ခြင်းပြည့်ခြင်းပြည့်ခြင်းကအမြင်မပြတ်နှိစ္စအပ်သောသဘောကြောင့်ဒုက္ခဆင်းရဲပဲမြင်ပြတ်နှိစ္စနေတဲ့သဘောပဂရိပုဂ္ဂိုလ်တွေထင်နေတာကတော့ပြင်းမှပြင်းမှမသိဘူးစင်သာဝရဒီပြီးတော့ကျဉ်းကျဉ်းသာသာနဲ့အသက်ရှင်နေတယ်လို့ထင်ရတယ်အခုဖြစ်တိုင်းဖြစ်တိုင်းနေလိုက်ပြီးတော့ဆူလိုက်တော့ဒုက္ခိုက်တဲ့သူ ဖြစ်ပြီးပြဖြစ်ပြီးပြတွေတွေ့ရတော့ဖြစ်မှုပြမှုကမိမိတဏှာရှိတဲ့ယုံနာတရားတွေနှိမ့်ဆက်နေတယ်လို့ပြင်းတယ်။အဲပုဂ္ဂိုလ်ကလည်းနှိမ့်ဆက်နေတယ်လို့ပြင်းတယ်။ဖြစ်ချင်းပြချင်းကမဖြစ်ဘဲနေရင်လည်းကောင်းတာတော့ဖြစ်လာတော့ဖြစ်ပြီးတော့မဖြစ်ဘဲနဲ့ဒီနေရင်လည်းကောင်းတာပဲပြက်တော့တယ်။အဲဒါလည်းပဲမြင်နိုင်ကြတဲ့တော့အချောက်ပါပေါ်တိုင်းပေါ်တိုင်းကဖြစ်ပြီးပြက်သွားတာဘာမှ အာမကူရတဲ့တရားတွေပဲမကောင်းတဲ့တရားတွေပဲဒီလိုထင်လာသာရမတော့စင်ထာဝရဒီနေတဲ့အောင်းမေလို့ချမ်းသာတယ်ကောင်းတယ်အာကုစရာနေရာချင်းအဲဒီလိုထင်ပြီးဒါကနှိမ့်တဲ့ယုတ်ကိုကြီးလည်းပဲအာကုစရာနေရာချင်းထင်ပြီးဒါနှိမ့်တဲ့စိဏတရားတွေလည်းပဲအာကုစရာနေရာနဲ့ဒါနှိမ့်တဲ့နှိမ့်တဲ့ပြီးတော့ဒီတိုင်းဒီတိုင်းနေလာယူလို့ဖြစ်ဖြစ်ဒီပဲမနေနဲ့ပြီးလာတဲ့ခါကျတော့ ဖြစ်လိုက်ရလိုက်ဖြစ်လိုက်တဲ့ဘယ်မှာဒီနာစေသူခိုက်တာနဲ့မဖြစ်ပြီးပြတ်သွားတာကြီးတယ်ပဲအဲဒီဖြစ်ပြမှုတစ်ခုကအများကြီးပြနှိမ့်ဆက်နေသလိုဒီလိုပုဂ္ဂိုလ်မှာထင်တယ်အလွန်ကဲထင်တဲ့ပုဂ္ဂိုလ်တွေမှာသာပြီးထူးကြတာကိုပြလိုက်ပြလိုက်ပြလိုက်ပြလိုက်နဲ့ဘာမှအသုံးမရတဲ့တရားတွေပဲအာမဂုလောက်တဲ့တရားတွေပဲဘယ်ချိန်မဆိုပြေးနေတာပဲဖြစ်ပြီးပြည့်သွားတဲ့အချိန်မှာပြေးနေတာတော့တော့မဖြစ်လာလို့ရှိရင်ပြေးတာပဲ အဖြစ်ဥပြင်ဝက်အများကြီးနှိမ့်စရာတော့ကြမမြဲဆင်းရဲတရားတွေပဲဆင်းရဲတွေကြီးတယ်ဆင်းရဲဆိုမှလည်းခံခက်တယ်လို့တော့မဟုတ်ဘူးခံခက်တဲ့ဆင်းရဲကဒုက္ခဝေဒနာခေါ်တယ်ဒါကတော့ပဂတိပုဂ္ဂိုလ်တွေလည်းပဲဆင်းရဲမှပြီးတာပါပဲတရားအထုတ်တဲ့ပုဂ္ဂိုလ်တွေလည်းပဲကိုယ်ထဲမှာနားလဲခြင်းနဲ့ခဲလိုက်နေတိုင်းခဲလိုက်စိတ်ထဲမှာလည်းမချမ်းသာဖြစ်လိုက် အဲဒါကြောင့်ဆင်းရဲတွေမကောင်းမှုဆိုတာသိတယ်ဒါပေမဲ့အဲ့ဒီအသိကတော့ဝိပဿနာသိမျိုးတော့မဟုတ်ဘူးသူကတော့သူကတော့ပုဂ္ဂိုလ်အနေနဲ့သိတယ်အာဆင်းရဲတယ်ဆိုတဲ့အနေနဲ့သိတယ်ဝိပဿနာသိရတော့ဒုက္ခဝေဒနာသိရဆိုလို့ရှိရင်လည်းခံခက်တဲ့သဘောလေးတစ်ခုအနေနဲ့ဒီလိုသိရပုဂ္ဂိုလ်ကခံခဲ့တာမဟုတ်ခံခဲ့တဲ့သဘောတရား ဆင်းရဲတဲ့သဘောတရားအနေနဲ့ဒီအဲဒီလိုထူးတယ်။ဒါကြောင့်အဲဒီလိုခံခဲ့တဲ့ဒုက္ခဝေဒနာတွေတွေ့ပြီးတော့လဲဒုက္ခတွေဆင်းရဲတွေပဲလို့ထင်ရင်လည်းဒုက္ခနုပါဒနာပဲ။အဲဆင်းရဲနေရာဖြစ်ရှိတာ။အဲဒါတွေမတွေ့လည်းဖြစ်ပြနေတာတွေတွေ့နေတာလည်းဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်နဲ့ဖြစ်ဖြစ်ပြကနှိမ့်ဆက်နေတဲ့သဘော။ခန္ဓာမစက်ဖြစ်ပြန်လို့နှိမ့်သက်ဆွဲတာရပွဲအဘိုးဝင်ရှိတဲ့သဘောအနေနဲ့ထင်လာလို့ရှိရင်ဒါကဒုက္ခနုပါဒနာပါပဲ။ အဲဒီလိုအဖြစ်ပြနဲ့ဒါပဲနဲ့တကအာကိုပဲမရှိဘူးဆိုတော့ကြောက်စရာကြောက်စရာနေရာနဲ့ထင်တယ်ပဲရှင်မစိုးသူကပြင်းနေတာကိုဒါကဒုက္ခတရားထင်တာဘယ်ရထင်တာကြောက်ဖို့ကောင်းတဲ့သဘောကြောင့်ဒုက္ခဆင်းရဲပဲကြောက်စရာကောင်းတယ်မသိလို့လားတတ္တဝါတွေမကြောက်ကြတာတဲ့ကုသနာနဲ့ဖြစ်နေတဲ့ယုံနာနဲ့ခန္ဓာမစက်ပြည့်နေတာတွေဖြစ်ပြနေတာတွေတွေ့ရလို့ရှိရင် ရောက်เสียရတယ်အထူးအားဖြင့်ပြည့်ပြည့်စုံစုံတွေပေါ့ရောက်เสียကောင်းတယ်အစားထုတ်နိုင်လို့ရှိရင်ဒါပြီးတာပဲအဲကြောင့်ဒုက္ခမရခြင်းနဲ့ကြောက်เสียကောင်းတဲ့သဘောကြီးတဲ့ဖြစ်မှုဖြစ်မှုကနှိမ့်စင်နေလို့လည်းကြောက်เสียကောင်းတယ်အဲခန္ဓာမစက်ပြည့်ပြည့်သွားလို့လည်းကြောက်เสียကောင်းတယ်အဲကြောက်เสียကောင်းတဲ့သဘောကြီးဆင်းရဲတွေပဲဒီလိုစီအားကိုးเสียသိကြလက်ချက်နေခြင်းเสียမရှိဘူးတဲ့ဒါကြောင့်ဒုက္ခတရားတွေပဲ ယောဂီပုဂ္ဂိုလ်ရှင်ရှင်သဘောကျသွားလို့ရှင်သာဒုက္ခနိဗ္ဗာန်ဒုက္ခရှင်ရာရှင်နေတာတဲ့အဲဒါကတော့အရေးကြီးတာသစ္စာလေးပါးထဲမှာဒုက္ခသစ္စာဆိုတာအဲ့ဒီဒုက္ခပဲဖြစ်မှုပြမှုနှိမ့်ဆက်နေတာ ਨੇ ရောက်เสียကောင်းတာ ਨੇ အဲဒါကြောင့်ဒုက္ခလို့ထင်ရတယ်မြင်နိုင်ကြတယ်နားနိုင်စားပြီးတယ်တွေ့ထိတယ်သိကုသနာကြံပြီးတယ်သိကိုမူရတယ် စိတ်မူရည်ဖြစ်တိုင်းဖြစ်တိုင်းနေတာခြေလိုက်ပြက်လိုက်နေတယ်ပြင်းပြင်းကနှိမ့်ဆက်နေတာမဖြစ်ဘဲနဲ့နေဘူးမဖြစ်ဘဲနဲ့မနေဘူးအဲပြည့်ပြည့်ပြီးတော့သွားခြင်းကြောင့်လဲဘယ်ခြင်းဆိုပင်လည်းကြောက်စရာကောင်းနေတာမခိုင်တာတဲ့သဘောတွေပဲအဲကြောက်စရာကောင်းမှကြောင့်လည်းဒုက္ခပဲဒွါး၆ပါးဖြစ်တဲ့တရားတွေဒုက္ခဆင်းရဲတရားတွေပဲအဲဒီလိုပြီးလို့ရှိရင်အဲဒီဆင်းရဲတရားတွေကို ဒါနှစ်သက်တဲ့သမုဒိယသစ္စာဆိုတာမပြေဘူးဒုက္ခသစ္စာသိရင်သမုဒိယသစ္စာပြေတော့နှစ်သက်တာမှုတွေ့တာမှုမရှိတော့ဘူးသတိပုဂ္ဂိုလ်တွေနေရာချင်းတော့အကုန်လုံးမြင်လာကြတာတွေတွေ့တာတွေအကုန်လုံးသာရာတွေကြီးတဲ့ဖြစ်နေတာအကုသိုလ်တွေအကောင်းတွေကြီးတဲ့ဖြစ်ဝိပဿနာရှိတဲ့ဒီဖြစ်ဖြစ်တွေဘယ်မှနေနေပြီးလာတဲ့အခါမှာဆိုနှစ်သက်စရာသာရာအကုသိုလ်တွေမရှိဘူးဆင်းရဲတရားတွေကြီးတယ်ပဲဆိုတော့နှစ်သက်တာမှုတွေ့တာမှုသမုဒိယသစ္စာမပြေဘူး မမှုရသစ္စာပယ်ခြင်းကိစ္စပြီးတယ်။အဲဒီလိုသိအောင်တော့အထူတာအဲဒါကြောင့်ရှိကတင်းနေရင်အာထုစဉ်ခါကာလကလည်းဒီတရားတွေပြီးမှတော့ပြီးရတာပဲ။ဒီလိုလည်းဒီရှင်းပြတယ်လို့ဆင်းရဲတရားတွေခဏမစက်ပြည့်နေလို့ကြောက်စရာကောင်းတဲ့တရားတွေသိသက်တာဘာအကုဝမရှိတဲ့တရားတွေအဲဒါတွေကိုတိုးတက်ပြီးတော့သိအောင်လို့ဘုရားရှင်ဒီကဆောက်တည်တဲ့ခါကာလ ထပ်ပြီးတော့လည်းအချိန်ရတော့ရှုရမှအားထုတ်ကြမယ်လို့ရှုမှတော့အားဖြင့်ဒုက္ခလက္ခဏာတွေဒုက္ခသစ္စာတရားတွေကိုပိုင်ပိုင်နိုင်နိုင်သဘောကျပြီးတော့မိလိုလိုရှိရတဲ့မညာကိုညာရဲ့နိဗ္ဗာန်ကိုလင်မြန်စွာဆက်ရောက်ကြပါစေ။သာသာသာ